အာသနာတော်နှစ်2565နှစ်ကောဇာတက္ကရီ1383ခုနှစ်ပြာသူလာပြီကျော်2ရက်2022ခုနှစ်ဇန်နဝါရီလ18ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားတော်တရားဒေသနာတော်သောနာထေရီမ၏ပါရမီဘဝနှင့်နောက်ဆုံးနေ့ရက်များ သောနာထေရီမဆိုတာခေါ်ရဗုဒ္ဓလက်ထက်မှာလုံလဝိရိယကြီးမားတဲ့အရာမှာဣတရဘဝတူဖြင့်ချီကျူးခံရတဲ့ထေရီမပဲဖြစ်တယ်သူကလည်းပဲကဘာတသိမ့်ပါရမီဖြည့်ခဲ့ရတယ်ပေါ့ ဘောရမမြတ်စွာဘုရားလက်ထက်မှာထူးချွန်တဲ့ဂုဏ်ဝိသေသရှိတဲ့ဘိက္ခုဘိက္ခုနီဥပဒကဥပဒိကတွေဟာပရိမုဒ္ဒရမြတ်စွာဘုရားထံစုပန်လာခဲ့ကြတဲ့ပုဂ္ဂိုလ်တွေများတဲ့ပေါ့ကဘာတသိန်းကတုတတန်တသိန်းတန်းမှာပွင့်တော်မူတဲ့ပရိမုဒ္ဒရမြတ်စွာဘုရားရဲ့ထံမှာ စုပန်ခဲ့ကြပြီးကဘာတသိန်းကိုဖြတ်ကျော်ပြီးတဲ့နောက်မှာကောရမမြတ်စွာဘုရားလက်ထက်မှာတရားဥတရားမြတ်ရရှိပြီးတော့ထင်ရှားကြော်ကြတဲ့ပုဂ္ဂိုလ်တွေဖြစ်တာအဲ့တော့စဉ်းစားကြည့်မယ်ဆိုလို့ရှိရင်နိဗ္ဗာန်ဆိုတာလည်းလွယ်လွယ်နဲ့ရမယ်မဟုတ်ဘူးတမ္မာမဟုတ်ဘဲနဲ့ဂုဏ်ဝိသေသတွေနဲ့ ူးခြားထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ဆိုတာအလွယ်တကူနဲ့မရနိုင်ဘူးပေါ့ခုခေတ်ပညာတစ်ခုသင်တာတောင်မှဆေးပညာသင်9နှစ်လောက်သင်ရတော့ပညာသင်တယ်ဆိုတာနဲ့ပါရမီဖြည့်တာနဲ့အတူတူပဲပေါ့တော့အဲ့လိုလောက်ထီအောင်လုံးမ ထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်နိုင်တယ်။တမာအဖြစ်ကတော့တော်ကြီးမကြိုးစားလဲယဟန္တာဖြစ်ုံတော့ကတော့ပဂတိတဝကလို့ခေါ်တာပေါ့လေ။ယဟန္တာဖြစ်ုံပဲဂုဏဝိသေတာမရှိတဲ့ပုဂ္ဂိုလ်တွေကတော့ဖရာတဆူတဆူကြားမှာ ပါရမီ ဖြည့်လိုက်တာနဲ့ပဲယဟန္တာတော့ဖြစ်သွားကြတာပဲသူတို့တော့သို့တော့ ရဟန္တာဖြစ်ရုံပဲရှိတယ်တခြားကုန်လူဝိသေသတွေမရှိကြဘူးထူးချွန်ထင်ရှားတဲ့ပုဂ္ဂိုလ်တွေဖြစ်ဖို့ကြတော့ပါရမီဘဝတွေမှာပါရမီဖြည့်ကြရမှာဖြစ်တယ်ပေါ့အခုဒီသောနာထေရီမဆိုတာလေလောနာဝိရိယရှိတဲ့နေရာမှာ ထူးချွန်ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်လို့သူလည်းကဘာတသိန်းက ပါရမီဖြည့်ခဲ့တာဖြစ်တဲ့အကြောင်းသူကသူပြန်ပြီးတော့ပြောပြတာပတုမုတ်တရောနာမစီနောသဗ္ဗဓမ္မနာပါရကုဣတောတတသဟတံမိကပ္ပေဥပ္ပစီနာယကောတရားခတ်တဲ့ကိုပါရမီပါရပကူမြောက်သိတော်မူတဲ့လောကရဲ့ရှေ့ဆောင်ဖြစ်တဲ့ပရိမုဒ္ဒရမြတ်စွာဘုရားဟာ ဘာဒကဘာကနေနောက်ပြန်ရည်တွက်လို့ရှိရင်ကဘာတသိန်းကာလတုန်းကပွင့်ပေါ်ခဲ့တဲ့ဖရာဖြစ်ပါတယ်တဲ့တော့ကဘာတသိန်းကိုသူပြန်ပြီးတော့အောက်မေ့နိုင်တဲ့ဥဝိနိဝတဉာဏ်ရှိလို့အဲ့ဒါကိုပြန်ပြောပြလို့ရတာသူများကပြောတော့မဟုတ်ကိုယ်တိုင်သိတာနော်ကိုယ်တိုင်သိတဲ့ ပုဂ္ဂိနိဝါဒနုဒတိညာနဲ့သိပြီးတော့သူ့ဘဝစာကြောင်းကိုပြောတာဒါကြောင့်မို့တတသစ္ထိကုလိသာတာဒုက္ခိတာပုစိတာပိယဘုဒ္ဓဗုဒ္ဓရာမြတ်စွာဘုရားပွင့်တော်မူတဲ့ချိန်မှာတဲ့သူဟာတထေမျိုးမှာမွေးဖွားခဲ့ပြီးတော့ လူချမ်းသာနဲ့ပြည်ပြည်ဝဝရှိတယ်အများရဲ့လေးစားခံရတယ်အများရဲ့ချစ်မြတ်လို့ခြင်းကိုခံရတယ်ဘဝဆိုတာအောက်တန်းကြတဲ့ဘဝလည်းဖြစ်တတ်တယ်ထက်တန်းကြတဲ့ဘဝလည်းဖြစ်တတ်တယ်အဲ့လိုအောက်တန်းကြခြင်းထက်တန်းကြခြင်းဆိုတာကိုလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေနဲ့ပဲဆိုင်နေပေါ့အထူးသဖြင့် မာမနမထားမဲ့ပုဂ္ဂိုလ်တွေပေါ်မာမနထားတဲ့ပုဂ္ဂိုလ်တွေဟာလူဘဝရောက်ရင်အပြစ်ဒဏ်ခံဒဏ်ခတ်ခံရတယ်လို့ပဲအောက်တန်းကြတဲ့ဘဝရောက်တတ်တယ်သူကဒါမာနကြီးတဲ့ပုဂ္ဂိုလ်ကကဲမာနကြီးအောင်ဟာဆိုပြီးတော့ကံတရားကပြစ်ဒဏ်ခတ်လိုက်တော့အောက်တန်းကြတဲ့ဘဝရောက်သွားတာဘဝမှာကိုယ့်ရဲ့စိတ်ဓာတ်အတိုင်း လူတွေကဖြစ်တတ်တယ်ပေါ့ဒါလည်းသတိထားကြပေါ့မမနာကြီးတဲ့ပုဂ္ဂိုလ်တွေကအောက်တန်းကြတဲ့ဘဝရောက်တာသူများကိုယုသေးလေးစားမှုပြုတဲ့ပုဂ္ဂိုလ်ဟာကိုယ်ပြန်ပြီးတော့ယုသေးလေးစားတဲ့ဘဝမျိုးရောက်တယ်ဘာလို့လဲဆိုရင်ဘယ်သူမပြုမိမိမှုဆိုတဲ့အတိုင်းကိုလုံးခဲ့တာတွေကြီးပဲကုန်တော့ကိုကသူများကိုစော်ကားခဲ့တယ်ဆိုလို့ရှိရင် ကိုကစော်ကားခံရတဲ့ဘဝရောက်သွားတတ်တယ်ကိုစော်ခဲ့စော်ကားခဲ့တဲ့ပြစ်မှုတွေကိုပြစ်မှုတွေဟာတစ်ချိန်ကျရင်ကိုယ်အစော်ကားခံရတာဖြစ်လာတယ်ပေါ့ကိုလုပ်ခဲ့တာတွေကိုယ်စီကိုပြန်ရောက်တတ်တယ်ဒါ reaction သဘောအရအဲ့ဒီတိုင်းပဲကံတရားဆိုတာလေအလားတူအကျိုးပေးတတ်တယ် ကိုကယုတ်သေးလေးစားသမှုပြုခဲ့တယ်ကိုရဲ့သီလသမာဓိပညာအသက်သိက္ခာကုံဝါကြီးမားတဲ့ပုဂ္ဂိုလ်တွေကိုယုတ်သေးလေးစားလို့ရှင်ကိုကလည်းယုတ်သေးခံရတဲ့ဘဝမျိုးရောက်တတ်တယ်ကိုကယုတ်သေးလို့ကိုလုခဲ့တဲ့ယုတ်သေးမှုဒီကိုစီပြန်ရောက်လာကိုလုခဲ့တဲ့စော်ကားမှုဒီကိုစီပြန်ရောက်တာအဲ့တော့ကောင်းတာမကောင်းတာတွေဟာဘယ်သူမှတော့အပြစ်မတင်နဲ့ကိုယ့်ကိုယ်သာအပြစ်တင်ပြီးတော့ အယုတ်ဆိုးကြည်တဏ္ဍလည်းပဲအမေဖေသွားအပြစ်မတင်နဲ့အမေကယုတ်ဆိုးလို့ဖေကယုတ်ဆိုးလို့နဲ့သွားအပြစ်မတင်နဲ့ဖြစ်ရဘဝမှာကိုဒေါသကြည်ခဲ့လို့ယုတ်ဆိုးတာတချို့အမေဖေကယုတ်ဆိုးရတယ်တာသမီတွေကြတော့ကြည်ပြောရှိပြောဖြစ်တာလည်းရှိပါတယ်အမေဖေအမေဖေကအမေဖေအဖေတွေက တန်တပြက်ပြက်ရှိတော့လေသာသမီမှာအယူဆိုးတာလည်းရှိတတ်တယ်ပေါ့နော်ဒါကြောင့်လို့ဘဝဆိုတာဘယ်သူမပြုမိမိမှုပဲကိုလုံးခဲ့တာတွေကိုပြန်ခံစားရတယ်ဒါတော့ကာမဏိယာမလို့ခေါ်တဲ့မလွဲမသွေဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုဖော်ပြတာပဲဖြစ်တယ်အဲ့တော့သောတာထေရီမရဲ့အလောင်းဟာ ကဘာတသိန်းကာလကသူတထေးမျိုးဖြစ်ပြီးတထေးမျိုးမှာဖြစ်သည့်အားလျော်စွာလူစည်းစိမ်ချမ်းသာနဲ့ပြည့်စုံတယ်ပြည့်စုံစွာချမ်းသာသည့်အတွက်အများလေးစားတာခံရတယ်ချစ်ကြောက်ယုတ်သေးဆိုတာခံရတယ်တချို့ကကြောက်မုန်းပေါ့ကြောက်တယ်မုန်းတယ်အဲသူကတော့မဟုတ်ချစ်ကြောက်ယုတ်သေးဆိုတာ လေးစားတဲ့ပုဂ္ဂိုလ်တွေကရှုသေးကြတယ်အဲ့ဒီဘဝမှာတထေသမီးဖြစ်တဲ့ဘဝမှာ ဥပိတဝတံမုနိဝရံအသောသိမထုရံဝဆံမြတ်စွာဘုရားရဲ့အနှစ်သာရရှိပြီးတော့ချုပ်မြိန်တဲ့တရားဓမ္မကိုအဲ့ဒီတော့ကနာယူခဲ့တယ်ပေါ့ အဲ့ဒီမှာတရက်တော့အာရဒဝိရိယနဲ့ခံဝနေတိဖိက္ခုနေရှိနောဘုဒ္ဓမုဒ္ဒရမြတ်စွာဘုရားကဘိက္ခုနီမတူကိုပြိဿရဲ့အလယ်မှာအေးလုံလဝိရိယရှိတဲ့နေရာမှာတော့ဒီဘိက္ခုနီမတော်ဆုံးပဲလို့ချစ်ကျူးတာကိုသူကိုယ်တိုင်ကြားခဲ့ရတယ် ဘုရားရဲ့ချီးကျူးခံရဖို့ဆိုတာမဓမ္မခဲရင်တာနော်လောကမှာချီးကျူးခြင်းကဲ့ရဲ့ခြင်းဆိုတာနဲ့ပတ်သက်ပြီးတော့မှတ်သားစရာချီးကျူးခြင်းကဲ့ရဲ့ခြင်းဆိုတာဘယ်သူမှမလွတ်ပါဘူးချီးကျူးတာခံရတတ်တယ်လို့ကဲ့ရတာလည်းခံရတတ်တယ်သို့သောတတိပြုအမှာက ကိုယ့်ကိုချီးကျူးရင်ဘယ်လိုလူသားချီးကျူးတာလဲကိုယ့်ကိုကဲ့ရဲ့ရင်ဘယ်လိုလူမျိုးကကဲ့ရတာလဲအဲ့ဒါတော့ဆုံးဖြတ်ဖို့လိုတယ်ပေါ့နော်အဲ့တော့တမန်ပုဂ္ဂိုလ်တယောက်ကချီးကျူးတာအချီးကျူးရလည်းမရောက်ဘူးဆိုတာရှိတတ်တယ်ယောမင်းကြီးဥဖိုးလိုက်ရေးတဲ့ ဝိမု ക്തി ရတဆိုတဲ့ကျမ်းအဲကျမ်းကိုလမ်းပေါ်ကလူတယောက်ကပြင်းလဲသမားဆိုမှတ်တာပါပဲလေရောမင်းကြီးရဲ့ဝိမု ക്തി ရတအသိကောင်းတယ်လို့သူကချီးကျူးတာအဲစဉ်းစားကြည့်ပေါ့ဒီလူတယောက်ကပညာညာအဆင့်တလောက်မရှိတဲ့လူတယောက်ကချီးမွမ်းတော့ ယောမင်းကြီးကသူ့ခေါ်ပြီးတော့ပတ်စံပေးတယ်နောက်မချီးမွမ်းမှန်နဲ့ကွာလို့ဆိုပြီးတော့ငါ့ကိုမချီးမွမ်းမှန်နဲ့ဘာလို့ဆိုထီချမ်းကလေးနဲ့တဲ့ကြံတကြံကိုသူ့အနေနဲ့တကယ်ကတော့အစစ်မိတဲ့ကြံမဟုတ်ဝိမု ക്തി ရတ္တဆိုတာစတ္တပိတဲ့ပုဂ္ဂိုလ်တွေကမှကောင်းမကောင်းဆုံးဖြတ်နိုင်တာအခုသူကအလွန်ကောင်းတယ်လို့ပြောတော့ယောမင်းကြီးကပတ်စံပေးပြီးနောက်မပြောပါနဲ့လို့ အဲ့လိုတော့ပြောခံရတယ်။ဘာဖြစ်လို့တုံးဆိုချီးမွမ်းတိုက်တဲ့ပုဂ္ဂိုလ်ချီးမွမ်းမှချီးမွမ်းရရောက်တယ်။ပြီးတော့ကဲရတာလည်းထုတ်တူပဲကဲတိုက်တဲ့ကဲရတတ်တဲ့တကယ်တော်တဲ့ပုဂ္ဂိုလ်ကကဲရမှကဲရရောက်တယ်။ကဲခံရတဲ့ပုဂ္ဂိုလ်အနေနဲ့ကလည်းပဲနော်တကယ်ပညာရှိကဲရတာမှနစ်နာတာ။တမန်ပုဂ္ဂိုလ်တွေကဲရရင်ဒီလောက်မဆိုးဘူး။အဲ့တော့ကဲ့ရဲ့ခြင်းချီးမွမ်းခြင်းဆိုတဲ့နေရာမှာ သူကကဲ့ရဲ့တာလဲဘသူကချီးမွမ်းတာလဲအဲ့ဒီပုံမှာမူတည်ပြီးတော့တန်ဖိုးကိုတတ်မှတ်ရမှာဖြစ်တယ်ပေါ့နော်အဲ့ဒီမှာကဲ့ရဲ့တိုက်တဲ့လူကို ချီးမွမ်းရင်လည်းအပြစ်ရှိတယ်ချီးမွမ်းတတ်တဲ့လူကိုကဲ့ရဲ့ရင်လည်းအပြစ်ရှိတယ်တမန်အဖြစ်ချီးမွမ်းတတ်တဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ကဲ့ရဲ့တယ်ဆိုလို့ရှိရင် သူကအကုသိုလ်ဖြစ်ပြန်တယ်အဲ့လိုလည်းရှိတယ်နော်အဲ့တော့မြတ်စွာဘုရားချီးမွမ်းတိုက်တဲ့လူကိုချီးမွမ်းရမယ်ကဲရတိုက်တဲ့လူကိုကဲရရမယ်ပညာရှိသူတော်ကောင်းတွေကကဲ့ရဲ့မှာသာကြောက်ရမယ်ပညာရှိသူတော်ကောင်းတွေရဲ့ချီးမွမ်းတာကိုသာလက်ခံရမယ်ကျန်တာသူလိုကိုလိုတာမန်ပုဂ္ဂိုလ်တွေရဲ့ချီးမွမ်းခြင်းကဲ့ရဲ့ခြင်းက ဘာမှသိပြီးတော့အထိပ္ပယ်ထူတာမဟုတ်ဘူးလို့သူတို့ဆိုလိုတယ်ပေါ့နော်အဲ့တော့မြတ်စွာဘုရားကိုယ်တိုင်ကဘေကုဏီမတူကိုလုံလဝိရိယရှိတဲ့နေရာမှာထူးချွန်တယ်လို့ပိဿလည်းမှာချီးမွမ်းတာဟာဖះလို့ခေါင်းဆောင်ပုဂ္ဂိုလ်ကြီးကချီးမွမ်းတယ်ဆိုတော့သိတ်ကုန်ရှိတာပေါ့နော် တိမ်ကုန်တက်တဲ့ကိစ္စပဲအဲ့တော့သူကိုယ်တိုင်မြင်တဲ့အခါသူအားကြောက်တယ်အဘိဝါရိယတံဗုဒ္ဓံဌာနန္တံပဋ္ဌိယိတတာခုချက်ချင်းကိုအဲ့ဒီလိုဖရာရဲ့ချီးမွမ်းတာကိုသူခံကျင်တယ်ပေါ့ခံကျင်လို့မြတ်စွာဘုရားကိုလျှောက်ပြီးတော့ဒီဘေကုဏီမမျိုးလို့နောင်ဖရာ တည်ရဲ့လက်ထက်မှာ तू ဖြစ်ပြရစေဆိုတော့ဆုတောင်းလိုက်တယ်အနုမောတိမဟာဝီရောသိစ္စတံပဏိတိတဝါမြတ်စွာဘုရားကအနာဂတန်သဉာဏ်တော်နဲ့ကြည့်ပြီးတော့အဲ့ဒီမျိုးသမီးလေးကိုအေးမင်းရဲ့ဆုတောင်းပြည့်လိမ့်မယ်ဝါမြောက်စကားပြောလိုက်တယ်မင်းရဲ့ဆုတောင်းပြည့်မယ်တတသဟတိတော်ကပ္ပိအောက်ကက ကုလတံမော ကောရမောနာမကုဋေနတထလောကေဝိတတိဘယ်ခါပြည့်မယ်ဆိုတာအချိန်ကိုသတ်မှတ်ပြောလိုက်တယ်ဒီကဘာတသိန်းလွန်မြောက်တဲ့အခါမှာပါရကဘာဆိုတာပေါ်လာလိမ့်မယ်အဲ့ဒီပါရကဘာမှာလေးစုမြောက်ပွင့်တဲ့အောက်ကကမြေကနေပြီးတော့ဖျားဖြစ်လာတဲ့ကောရမဆိုတဲ့ကောရမအနွယ်ရှိတဲ့ မြတ်စွာဘုရားပွင့်လိမ့်မယ်အဲ့ဒီမြတ်စွာဘုရားလက်ထက်မှာမင်းဟာသူ့ရဲ့တပည့်မဖြစ်လိမ့်မယ်တသဓမ္မေသူထာယတာ သူဟောတဲ့တရားတွေရဲ့အမွေခံပုဂ္ဂိုလ်ဩရတာရှင်ကဖြစ်တဲ့သမီးတော်ဓမ္မနေမိတာမြတ်စွာဘုရားရဲ့တရားတော်နဲ့ဖန်ဆင်းအပ်တဲ့ပုဂ္ဂိုလ် ဒီဓမ္မနေမိတဆိုတဲ့စကားလုံးကတရားသည်ဖန်ဆရာတယ်လောကလူတွေကဘာကိုပြောကြင်ကြတော့ဆိုရင်ချစ်ကျူးတဲ့အခါသူကဖြမနေမိတဆိုပြီးတော့ဖြမရက်ဖန်ဆင်းတယ်ပေါ့ခုခေတ်လို့ဆိုခေါ်ဖန်ဆင်းတယ်ပေါ့ခေါ် create လုပ်တာအတရားရသော်ပြကြတော့ ဗုဒ္ဓနိမိတာလို့မသုံးဘူးဒီနေရာဓမ္မမေနိမိတာလို့ပဲသုံးတယ်အကယ်၍ဗုဒ္ဓနိမိတာလို့သုံးရင် God create နဲ့သွားတူလိမ့်မယ်နော်အဲ့တော့အဲ့လိုမသုံးဘဲနဲ့ဓမ္မနိမိတာရသော်ဗျာတရားတော်ကိုကျင့်ကြံကြိုးကိုအထုတ်လို့ထွေးချွန်ထက်ပြက်တဲ့ပုဂ္ဂိုလ်ဖြစ်လာတာဘယ်သူက create လုပ်တာလဲဓမ္မ create လုပ်လိုက်တာသူသိတဲ့တရားကသူ့ကို ထူးခြားထက်မြက်တဲ့ပုဂ္ဂိုလ်အဖြစ်ရောက်အောင်ချီးကျူးလိုက်တဲ့ပုဂ္ဂိုလ်ရောက်ဖြစ်အောင်သူ့ရည်ချင်းကပဲတရားကလုပ်ပေးတာလို့သူဒါပို့ပြီးတော့တဘာဝကြတယ်နော်လူပုဂ္ဂိုလ်တယောက်ကလှုပ်တာမဟုတ်ဘူးသူသိတဲ့တရားကလှုပ်တာဆိုတော့သူ့ရည်ချင်းပဲဒါသူများဖန်တီးတယ်ဆိုကြတဲ့သူကရုပ်သေးရုပ်ဖြစ်နေနော်ရုပ်သေးရုပ်ဖြစ်နေ ဘုရားနိဗ္ဗိဒဆိုဘုရားကဖန်ဆင်းတဲ့ဆိုရင်ဘုရားကဘုရားကဖန်ဆင်းလိုက်တဲ့ပုဂ္ဂိုလ်ဆိုဘုရားရဲ့ရုပ်သေးဖြစ်မှာပေါ့သူအဲ့လိုမဟုတ်ဓမ္မနိဗ္ဗိဒသူကိုယ်တိုင်ကျင့်သုံးတဲ့တရားက သူ့ကိုပုံဖော်ပေးလိုက်တာသူတော်ကောင်းဆိုတာတရားတွေပုံဖော်တဲ့ပုဂ္ဂိုလ်တွေပဲအားလုံးရှင်သာရိပုတ္တရာကိုဘသူကပုံဖော်ပေးတော့သူသိတဲ့တရားပုံဖော်တယ် ရှင်မောကလန်ကိုဘသူကပုံဖော်တော့သူသိတဲ့တရားဖော်တယ်အဲ့တော့ဒီတရားက ပုံဖော်တယ်ဆိုတော့သူ့ရည်ချင်းကသူ့ကိုသတ်မှတ်တယ်ဆို we are our own architects နဲ့ကြိုက်တယ်နော်အတ္တဟိအတ္တနောနာထောနဲ့ကြိုက်တယ်ဒါမြတ်စွာဘုရားဟောတဲ့တရားတွေဟာအလုံးကြိုက်တယ်ကြီးပဲကုန်တေချာစဉ်းစားကြည့်ရင်လွဲမှားတာတခုမှမရှိဘူးဒီဟာအစားပြီးတော့ ဒီဓမ္မနိမိတာလေတရားဖန်ဆင်းတယ်ဆိုတာကိုယ့်ကိုဖန်ဆင်းတာမြတ်စွာဘုရားဟောတယ်လေအတ္တတိပါဘိက္ခုဝေရထအတ္တတရဏမိမိကိုအာကိုပြီးတော့နေကြမိမိကိုအာကိုအားထားရပြုချဆိုတာအဲ့ဒါမိမိကိုကိုအာကိုအားထားဆိုတာဘာကိုအားထားမှာတော့ဆိုဓမ္မတိပဘေခွေဝိရထဓမ္မတရဏဓမ္မကိုအာကိုကြလို့ပြောတာနောက်ထပ်ဆက်ပြီးဟောတယ်က အတ္တတိပဘိခွေဝိရထအတ္တတရဏနိညတရဏဓမ္မတိပဝိရထဓမ္မတရဏနိညတရဏအဲ့လိုဟောတာနောက်ဗရဝိညီနောင်၃ယောက်ကိုပြောတော့လေမင်းတို့ထွက်ပြေးသွားတဲ့အမျိုးသမီးတယောက်ကိုရှာတဲ့ဆိုအမျိုးသမီးရှာတာနဲ့ကိုကိုကိုရှာတာဘယ်ဟာကောင်းလို့ဆိုအကိုကိုရှာတာကောင်းပါတယ်အေးကိုကိုရှာတာကောင်းလို့ရှင် မင်းတို့ထိုင်ညငါပြောပြမယ်ကိုကိုရှာနေဆိုအဲဒီမှာလဲကိုကိုကိုပဲအဲကိုကိုကိုဆိုတာဘာပြောတော့တရားအတ္တဤအတ္တနောနာထော ကိုကိုကိုအကုဆိုတာဘာဝအကောမှာတရားပဲကိုသိတဲ့တရားအကောမှာဟိုလိုပါမအသုံးမကျတဲ့ကိုကိုအကုတာပြောတာမဟုတ်ဘူးကိုရုပ်ခန္ဓာကြီးကိုအကုတာပြောတာမဟုတ်ဘူး ကိုကိုကို အာကိုဆိုတာကိုရည်ချင်းကိုအာကိုကိုကျင့်သုံးတဲ့တရားပဲကိုအာကိုရမယ်ကိုကတင်ပေးတာကိုသိတဲ့တရားပဲကတင်ကိုရဲ့အတိညာကပဲကတင်မယ်အဲ့ဒီဒီသဘောကိုနားလည်ဖို့လိုတယ်နော်တော့အတ္တရေအတ္တနောနာတော့မိမိစီသားလေမိမိရဲ့ကိုယ်ဝေအားဆိုတာဘာကိုပြောတာတော့ဆိုကိုကျင့်သုံးတဲ့တရားဟာကိုကျင့်သုံးမှဥပရရတာ ရသော်ဗျာကအုံဖွားမှန်းပြီးယာနာဖြစ်အောင်လုပ်လို့မရယာနာလုံးပေးနိုင်ဘူးတော့ကိုယ့်ကိုကျင့်ရမယ်တော့ကျင့်လို့ကိုသိသွားရင်အဲ့ဒီတရားကကိုယ့်ကိုကိုယ်ွယ်မှာကိုကိုယ့်ရဲ့အာကိုရာဖြစ်တာပဲအဲ့ဒါကိုဆိုလိုတယ်အတ္တဟိအတနောနာထောအဲ့တော့အဓိပ္ပာယ်တွေလွယ်မှားစွာ ကောက်ယူတတ်တယ်ရသော်ဆရာဆိုလိုတဲ့အတ္တဟာ ကိုကိုကိုကိုကိုကိုဆိုတာကိုကျင့်သုံးတဲ့ကိုယ့်ရဲ့အရေးချင်းကိုယ့်ရဲ့တရားဒီလိုဆိုလိုတာကိုကျင့်သုံးတဲ့သီလကိုကိုလှူဒန်းတဲ့ဒါနအဲကိုကျင့်သုံးတဲ့ကိုကိုပွားများထုတ်တဲ့ဘာဝနာဒါနသီလဘာဝနာသဘောသီလသမารိပညာအဲ့ဒါတွေကိုအဲ့ဒါတွေသိတာလဲကိုယ့်ရဲ့အကိုရာလို့ဒီလိုဆိုလိုတယ်နော် ကိုအားကိုကိုဆိုတာကိုတယောက်တည်းကျုံယုံရမယ်လို့ပြောတာမဟုတ်ဘူးကိုတယောက်တည်းကျုံယုံဘာဖြစ်မှာတော့ရူပဗေဒသဘောတရားအရာ ပြောမယ်ဆိုရင်မနိုင်တဲ့အလုပ်လုပ်နေလို့ရှိရင်ကြောက်တုံးကြီးကိုတွန့်ရွှေ့တာတလက်မမှမရွေ့တာအလုပ်လို့မတတ်မှတ်ဘူးလေအဲ့ဒါမျိုးဆိုလိုတာမဟုတ်ဘူးကိုကိုဆိုတာကိုယ့်ရဲ့အရေးချင်းကိုသိတာ ကိုယ့်ရည်ချင်းကိုကိုအကွာဒါမို့အတ္တရဲ့အတ္တနောနာထောကောဟိနာထောပရောတိယဓမ္မလွဲပြီးအာကိုစရာရှိမှမရှိတာအတ္တနာဟိတုတံဒေနာတဲ့နောက်ကသေချာရှင်းပြတော့မိမိကိုယ်တိုင်ကိုကိုကို training ပေးလို့ယဉ်ကျေးပြီးသိသွားတဲ့နာထံလဝတိတုံတော့ပါ ကိုကိုရှင်ကျေးအောင်လုပ်တော့မှရတ္တဖို့ဆိုတာကိုရနိုင်တယ် အဲ့ဒီရမှဓာတ်တဖို့ကသာလဲကိုယ့်ရဲ့ဒုက္ခတွေအလုံးကိုဖယ်ရှားနိုင်တယ်လို့သူတို့ခေါ်တာနော်အော်ဒီဒီအတိပ္ပယ်ကလည်းအမှန်လေးနဲ့တဲ့အတိပ္ပယ်လို့မှတ်သားအောင်ဖြစ်တယ်အဲ့တော့ဓမ္မေတုတာယတာဓမ္မတွေအတွက်သူဟာအမွေခံဖြစ်တယ်ဩရတဒီပြည့်နေရာမှာဆိုဩရတရှင်နှစ်တီးကြ ရှင်နှစ်သီးကြဆိုတာဩရတတာကြီးဩရတဆိုတာသုံးတာရှိတယ်ဥရတိဇာတာဩရတကိုယ့်ရဲ့နဲ့မှဝိဖားတယ်ပေါ့ဒါဩရတဆိုတာလူတွေကယင်ထဲမွေးတာတော့မဟုတ်ဘူးနတ်တွေကြတော့သာသမီဆိုတာဥပမာပဲတရားရဲ့သားဖြစ်မဲ့တရားရဲ့သမီးဖြစ်မဲ့ဆိုတဲ့လူတယောက်ဟာ တကြားရဲ့ရင်ဝင်ထဲမှာဘွားနဲ့ပေါ်တာအဲ့ဒါတကြားရဲ့သားသမီးတကြားရဲ့သမီးပဲအဲ့ဒါကြတော့တကယ်ဩရတာပဲသူရင်ဝင်ထဲမှာသွားဖြစ်တာလေတော့လူတွေကြတော့တင်စားတာပေါ့ဩရတာသားကြီးဩရတာသမီးကြီးကလည်းဩရတာပါပဲတူတူပါပဲဥရတိစာတာဩရတာ ရှင်၌ဖြစ်ပွားဆိုတာဘာကြောင့်ဒါသုံးတာတုံးဆိုရှင်ဆိုတာကစိတ်နှလုံးနဲ့ပတ်သက်တယ်အဲရှင်နှလုံးရဲ့ချစ်ခင်ကျင်နာမှုနဲ့လူလူဖြစ်လာတာရှင်နဲ့မွေးယုံနဲ့ဩရဒလို့ခေါ်ရမှခေါ်မှာပေါ့နော်အဲ့တော့ဩရဒရဲ့အဓိပ္ပာယ်ကအဲ့ဒါလို့ဆိုလိုတာဓမ္မနေမိတာဓမ္မကဖန်ဆင်းပေးလိုက်တဲ့ပုဂ္ဂိုလ်တဲ့ သောနာတိနာမနာမေနဟိတတိတတ္ထတာဝိကာသောနာဆိုတဲ့အမည်နာမနဲ့တဲ့ခေါရဝဗုဒ္ဓရဲ့တာဝိကာတပြေးမှဖြစ်လိမ့်မယ်လို့ပြရိပေးလိုက်တာတန်တုတ်တော်မူဒိတာ ဟုတ်တော်ရာဝစီဝံတရာစိနာဖြာတဲ့စကားကြားလိုက်ရင်သူဟာလောကမှာဝမ်းသာဆုံးပုဂ္ဂိုလ်ဖြစ်သွားတယ် အလွန်ကိုကြည်နူးဝမ်းသာမှု ဖြစ်သွားတယ်ဖြစ်သွားတဲ့အခါရသက်ပံမြတ်စွာဘုရားပေါ်မှာမေတ္တာစိတ်တွေသက်ဝင်ပြီးတော့ပရိစရိပစ္စယေဟိဝိနယကံမြတ်စွာဘုရားကိုလှူဒန်းပြီးတော့ရသက်ပံမြတ်စွာဘုရားဓမ္မကုသိုလ်ကောင်းမှုတွေပြုခဲ့တယ်ဒါကလွန်ခဲ့တဲ့ကမ္ဘာတသိန်းပါရမီဘဝသူစလာပါ ကဘာတသိန်းရဲ့ဟိုဘက်မှာ तू လူမဖြစ်ဘူးလို့တော့ပြောတာမဟုတ်ဘူးအဲ့တော့လည်း तू ဖြစ်ခဲ့မှာပဲဒါပေမဲ့သူ့ရဲ့ပါရမီဘဝသည်တသိန်းကစားတယ်ကဘာတသိန်းကစားတေနကံမေနသူကတေနကိုကိုရင်လှုပ်လိုက်တဲ့ကိုကိုရင်လှုပ်ထားတဲ့အဲ့ဒီကုသကံစေရနာပဏိတိဟိစာစေရနာရီ တောင်းတမှုတွေကြောင့်တဲ့သူ့ရဲ့ဘဝအဆင်ပြေတယ်ပေါ့ဇဟိတဝမနုတန်တယံတဝရိန္ဒမခိစ္ဆာဘဝတစ်ခုဆုံးသက်သွားတဲ့အခါဒီတဲ့ဘုကောင်းတဲ့ဘဝကိုရောက်သွားတယ်ဆိုတာဒီကုသကံကြောင့်ရောက်တယ်လို့ဆိုလိုတာအဲနောက်ဆုံးဘဝကျတော့ပစ္စည်းမေသပဝေတာနေသာတာတ္ထိကုတေဟာ တော့ကဘာတသိန်းကနေဒီကြားထဲမှာသူတာဝရိန္ဒနတ်ပြည်ကြားတစ်ခုပဲရောက်တယ်လို့ပြောထားပြီးကျန်တာတွေတော့မြုပ်လိုက်တယ်သူမပြောတော့ခေမာရုဥပလောနာရုတော့တော့ကသဝဘုရားလက်ထက်မှာကိကိရဲ့ကိကိဘုရင်ကြီးရဲ့သမီးတော်ခုနှစ်ပေါ်အတူတကွာဖြစ်ခဲ့ကြတယ်သူကတော့အဲ့ဒီကြားကာလမှာသူဘာဖြစ်တယ်ဆိုတာမပြောတော့မထူးခြားလို့လည်းမပြောတာဖြစ်လိမ့်မယ်နော်သိပြီးတော့မထူးခြားတဲ့ဘဝတွေပေါ့ ဘဝဆိုတာရှိနေမှာပဲထူးခြားတဲ့ဘဝတစ်ခုလောက်ပဲပြောမှာပေါ့အဲ့တော့နောက်ဆုံးဘဝရောက်တဲ့အခါကျတော့သူကတာဝတိမြို့လူစီကချမ်းသာကြွယ်ဝတဲ့တာဝတိမြို့မှာချမ်းသာကြွယ်ဝတဲ့တထေးမြို့မှာလာပြီးတော့ဖြစ်တယ်တထေးသမီးလာဖြစ်တယ်ပေါ့နော် သူလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်ပစ္စည်းဥစ္စာချမ်းသာတဲ့သရေသမီးဖြစ်တယ်ယတာသယုပနပတ္တာခန္ဓာပฏิကုလတာဝတိမြို့မှာတမန်တထေးတွေအများကြီးရှိမှာပေါ့သိကြတာတော့အနာရဝိန်လောက်ပဲသိကြတာဟောတာဝတိတထေးတွေအနာရဝိန်တို့ဝိသခယောကမမိဂရမိဂရတထေးတို့အဲ့ဒါတွေကတာဝတိရတထေးတွေပဲ ဒါပေမဲ့သာဝတိကတထေးတွေကအမိတဘောကတရားမှမရှိဘူးနော်သုံးမကုံအောင်ချမ်းသာတဲ့တထေးမရှိဘူးသူဒါတကြုံမှာ9ရောက်ရှိတယ်တထေး9ရောက်ရှိတယ်ဒီသာဝတိမှာအဲ့လောက်ချမ်းသာတယ်လို့မရှိဘူး။ဩဂရိ80တို့ဘာလို့ချမ်းသာတာမျိုးတော့ရှိတယ်။နော်ချမ်းသာတာမျိုးရှိတယ်။ဟိုသုံးဆွဲလို့မကုံတော့အောင် ဘလောက်ချမ်းသာတယ်လို့ပြောလို့မရတော့အဲ့လိုတထေမျိုးတော့မရှိဘူးအဲ့တထေမျိုးတွေမရှိလို့ကောသရမင်းကြီးကတထေလိုခြင်းလို့ဖေမိတာရစီသွားတာဖေမိတာရရဲ့နိုင်ငံထဲမှာငွေကြေးတနာအတိုင်းတာအကန့်အသတ် မရှိလောက်အောင်ချမ်းသာတဲ့တထေကြီးက၅ခုရှိ၅ခုရှိတယ်အဲ့ဒါသူသွားတောင်းတာ နော်တထေးသွားတောင်းတာတထေးတောင်းတော့အဲ့ဒီငါးဦးတွေကဥပမာဇောတိကတို့ဇတိလတို့ဆိုတာအဲ့ဒါရာဇယောတထေးတွေလေဇောတိကဆိုတာတော့ပြောနေတယ်ဘလောက်ချမ်းသာတော့ဆိုတာသူနေတဲ့အိမ်ကိုအမြေကြီးကပေါက်လာတဲ့အိမ်ဖြစ်နေစတိလလည်းဘလောက်ချမ်းသာတော့အိမ်ထဲမှာရွှေတောင်ပေါက်နေတယ်လူ နောက်မင်းတကသတိရူဘာလို့ဆိုတာလဲလွန်ချမ်းသာတယ်ပုံနာတို့ကာကဝလိယတို့အဲ့ဒီတထေးတွေကလည်းလွန်ချမ်းသာတဲ့လူတွေကြီးပဲကုန်လို့အဲ့ဒီတထေးတွေသွားတောင်းတဲ့အခါကျတော့ပေဝိသရမင်းကတထေးကြီး၅ဦးကိုလိုက်သွားပါလို့ပြောဖို့ရမလွယ်ဘူးဘာလို့လို့ဆိုရင်တထေးကြီးတွေကမျိုးတစ်မျိုးစာရှိတာဟုတ်သူတို့ချမ်းသာကြွယ်ဝတာ ရှေးခေတ်တထေးနဲ့ခုခေတ်တထေးမတူခုခေတ်တထေးကတော့ဒေါ်လာတွေပဲနှစ်ပြည်ရန်လောက်ရှိနေဆိုရင်တထေးလို့သတ်မှတ်တာเนาะဘီလီယံနဲ့ဟိုရှေးခေတ်တထေးတွေကအဲ့လိုမဟုတ်ဘူးသူကဝန်တန်းတွေကလည်းရွာလိုက်ရှိတယ်မွေးထားတဲ့နွားတွေကလည်းသိန်းချီရှိတယ်စပါးဆိုင်တဲ့ဧကတွေကလည်းမြေဧကတွေကလည်းအများကြီးရှိတယ် မြို့ကြီးတစ်မြို့စာလောက်ချမ်းသာတဲ့ဟာတွေတော့မြို့ကြီးရန်ကုန်မြို့ကြီးတို့လိုမြို့ကြီးတွေအဲ့တော့အတိုင်းဝိုင်းနဲ့ထူးတယ်ကြီးမာတာအဲ့တော့အဲ့ဒီရာဇဂျိုကတထေတူကိုတောင်ဥထိရွှေ့ပါဆိုရင်မြေကြီးရွှေ့ရတယ်လို့ဖြစ်မှာပေါ့တထေတွေရွှေ့ရတယ်ဆိုအဲ့တော့ဗိမိသာရမင်းကပြောတယ်တထေကြီးတွေတော့အကုန်ရွှေ့ပေးလို့မရဘူးဒါပေမဲ့ နည်းနည်းသူတို့ထက်ကသူတို့ရဲ့တထေးကြီးတွေရဲ့သားကိုရွှေ့ပေးမယ်ဆိုပြီးဝိသခာရဲ့အဖေကိုပေးလိုက်တာအဲ့ဒါဝိသခာသာဝတိရောက်လာတာအဲ့ဒါကြောင့်ရောက်တာသူ့ရဲ့အဖိုးကမင်းကတထေးတယ်အဲ့နောက်ဖေးမှာရွှေစေးရုပ်တွေပေါ်နေတာအဲ့ရွှေစေးရုပ်တွေကဝယ်စားလည်းရတယ်စားစရာလည်းရတယ်ဘယ်တော့မှသုံးမကုန်ဘူးအဲ့လောက်ထီအောင်ပြီးတော့စဝါကြီးတွေပါလေဆို စောအားတွေဘာတွေစိုက်နေရတာမဟုတ်ဘူးစောအားထဲတဲ့ကိုတော်တွေជីဆိုတာတော့စဝါជីဆိုတာစဝါကိုတော်ပေါ့နော်ရှေးခေတ်ခေါ်တာជីလို့ခေါ်တာအဲစဝါជីကိုလှဲပြီးတော့လှဲကျင်းပြီးတဲ့အခါမှာကောင်းကင်ကိုမောကြည့်လိုက်တာနဲ့လေတဲ့သွားရိတ်เสียမလို့စဘာတွေကကောင်းကင်မောကနေကြလာပြီးကြီးတွေပြည့်သွားတယ်ဘလောက်ကောင်းတော့အဲ့ဒါဒါသူ့အချိုးပြီး အဲ့ဒါလို့တထေးတွေသူတို့ကစွမ်းတကူတွေရှိတယ်ပေါ့ခုခေတ်လူတွေကတော့ယုံညမယုံပါဒါပေမဲ့ကံတော့ကံကြမ္မာကံတရားဆိုတာမတယုံနိုင်လောက်အောင်ရှိတယ်နော်မယုံနိုင်လောက်အောင်ရှိတယ်သူတို့အစွမ်းတကူတွေရှိတယ်အဲ့တော့သူ့သားတနင်းစရသူကလည်းအစွမ်းတကူရှိတာပဲသူပစံအိတ်ကင်ပြီးတော့လာစာပေးမယ်ဆိုလို့ရှိရင် သူလည်းမလို့မချင်းအဲ့ဒီပိုက်ဆံအိတ်ကဖောင်းမြဲဖောင်းတာဘလောက်ပေးပေးအဲ့ဒီပဲနိုင်ပေးတာမချစ်လို့ထင်ရင်လည်းထင်ပေါ့မျက်လက်ဒါကုသကပြတယ်မျက်လက်ဖယ်တာအဲ့တော့အတုတော့မဟုတ်ဘူးငွေတုမဟုတ်ဘူးအစ်စ်ပဲရတဲ့သူကတော့အစ်စ်ရသွားတာအဲ့လိုစွမ်းတကူရှိတော့အဲ့တော့ကောသရမင်းကြီးကသွားတောင်းတဲ့အခါကျတော့ဖေဝိသရမင်းက တော့ကောသရနဲ့ဗိမိတာရကသူကဆွေမျိုးတော်နေတာဘလို့ဆွေမျိုးတော်တော့ဆိုကောသလနှမကိုဗိမိတာရကအိမ်အောင်ပြုတ်ထားတော့သူ့နှမအဲ့ဒီမှာရှိနေတာဟောဘယင်းနေမှာအစာတသက်ဆိုတာအဲ့ဒီကောသလနှမမွေးတာလူဆိုးလေးအဲ့ဒါကောသရမင်းကြီးရဲ့နှမမွေးတာအဲ့ဒီမှာဒါမှမဟုတ်သူတို့နှစ်ယောက် သူတို့နေ့နှစ်ဦးကဗေမိတာရနန်းချပြီးတော့ဗေမိတာရကိုထောင်ထဲမှာတပ်ဖြတ်လိုက်တာကိုအကြောင်းပြပြုတ်ပြီးတော့ငါနှမသားရမလားလို့ဆိုကောသရမင်းကြီးကသူ့နှမနဲ့အိမ်တော်ခြားတော့ကပေးလိုက်တဲ့ကာတိဆိုတဲ့ရွာလေးကိုပြန်သိမ်းတာပြန်သိမ်းတော့ဟိုကလည်းဒါငါအမေပိုင်တာဘာလို့ယူရမလဲဆိုပြီးတော့ ဒီဦးလေးနဲ့တူအကြီးကခဏခဏစစ်ဖြစ်ကြတယ်ခဏခဏစစ်ဖြစ်တယ်စစ်တိုက်ကြတယ်ခဏခဏအဲ့ဒီရွာလေးတရွာအတွက်ပဲဟိုကလည်းထီကောင်မိုက်တယ်ထီကောင်မိုက်တယ်အသူနမမွေးတဲ့ကောင်သူတူပဲဒီကောင်မိုက်ကန်းတယ်ဆိုပြီးတော့မပေးဘူးဆိုပြန်ယူတာဟိုကလည်းဒါငါအမေရဲ့မွေပါဆိုင်လဲဆိုပြီးတော့ပြန်ပြန်ပြီးတော့အဲ့ဒါစစ်ဖြစ်တယ်အဲ့ဒီခုကြမှာ ခဏခဏစစ်တိုက်တယ်သူတို့အဲ့လိုတွေဖြစ်တာကောသလမင်းကြီး နောက်ဆုံးအချိန်ကျတော့စစ်သူကြီးကအာဏာသိမ်းသွားတဲ့အခါမှာအသက်ကလည်း80ရှိပြီမြင်းတကောင်နဲ့မြင်းကအမျိုးသမီးတယောက်ပဲခြံခဲ့တာအဲ့ဒါနဲ့အဲ့ကြတော့သူဇာတသက်ကိုအာကိုပြီးတော့တုတုစီသွားတာအဲ့ဒါကြောင့်သွားတာသူတို့ကတူရီးတော်တယ်နော်တူရီးတော်တယ် သူတူရဲ့စိတ်အင်အားနဲ့ပြန်သိမ့်မယ်ပေါ့နော်အဲ့လိုသွားတာဒါပေမဲ့လို့ကံမကောင်းအကြောင်းမလှတော့ခီးပန်းပြီးအဲ့ဒီနေ့ညပဲဆုံးသွားတယ်ကောသရာကြီးကအဲ့လိုအိန္ဒိယနိုင်ငံမှာသူတို့ရဲ့တမိုင်းကြောင်းကအဲ့လိုရှိတယ်အဲ့တော့တထေးကဒီရှိတော့ရှိတယ်အလွန်ကြွယ်ဝချမ်းသာတဲ့တထေးတွေကတာဝတိမြို့မှာလောက်ကြည့်မရှိဘူး ဝိသခာရဲ့အဖေကိုပေးလိုက်တဲ့အခါမှာတာဝတိမျိုးတဲထီအောင်မလာဘူးသူကတာဝတိမျိုးနဲ့6ရဇနာလောက်กว่าတယ်တာဂိတဆိုတဲ့မြို့လေးတစ်မြို့အဲ့ဒါသူတဲတဲ့မြို့ပဲဝိသခါတို့တဲတဲ့မြို့လေးပဲဒီပမာပြေရန်ကုန်ကတာဂိတမဟုတ်ဘူးနော်အဲ့ဒီတာဂိတကဝိသခါတို့တဲတာအဲ့တော့ မြို့တစ်မြို့တောင်တဲ့နိုင်လောက်အောင်သူတို့ကြီးမားတယ်လို့ဆိုလို့ဒါပေမဲ့ဝိသခအိမ်အောင်ကြတော့သူ့လောက်ဝေကြီးတနာမချမ်းသာတဲ့မိခါရဆိုတဲ့တထေးနဲ့အိမ်အောင်ကြတာမိခါရတထေးသားနဲ့အိမ်အောင်ကြတာနော်ပုံညာဝဒနာဆိုတဲ့မိခါရတထေးသားနဲ့တော့အဲ့လိုဒါပေမဲ့မချမ်းသာဘူးဝိသခါတို့နဲ့ကြည့်လိုက်မယ်ဆိုရင်သူကအလကားပေါက်စားပဲဘာမှ စင်းတောင်ဝင်နိုင်ဘူးသူချမ်းသာတာမိဂရတထေရဲ့ချမ်းသာတာဘာမှပြောပါတော့ဘူးတဲ့ဒါကြောင့်မို့လို့သူကဒီမျိုးသမီးကလည်းအဲသာဝတိမျိုးမှာအခုလို့သူကလည်းတထေသမီးဆိုပေမဲ့လို့ဝိသခါရုံတော့ချမ်းသာတာမဟုတ်ဘူးလို့ယတာစယုဗနပတ္တာခန္ဓာပฏิကုလဟံ သူအရွယ်ရောက်တဲ့အခါတဲ့အိမ်တော်ကြတယ်ပေါ့ဒါကတော့ထုံးစံပါပဲအိမ်တော်ရဲ့သာပြုတယ်တတဗုဒ္ဓာတိအစနေသူရူပါဏိဝိသေတာတော်သားကြီးပဲမွေးတာ10ရောက်တယ်သူကသားကြီးပဲမွေးတာ10ရောက်လူတွေကလည်းပဲချောချောလှလှတောင်းတောင်းတင်းတင်းနေကြီးပဲသားတွေက ပိမ့်ပိမ့်ညော်ညော်တယောက်မှမပါဘူးချောင်းချောင်းတော့ချောချောလာလာတွေသားကိုဆက်ရောက်မွေးတယ်လေအဲသားတွေကြီးလို့ပြောတာသမီးမပါဘူးနဲ့တူဒုခေတိတာစတေတတ်ပြီအာသူတို့ကတထေသားတွေဆိုတော့တကယ်ကိုချမ်းချမ်းသာသာပညာတွေလည်းတတ်ကြတယ်ချမ်းချမ်းသာသာကြီးအသက်ကြီးလာကြတယ်ချမ်းချမ်းသာသာအရွယ်ရောက်လာကြတယ် စနနိတမနောဟရာဩတထေသားတွေဆိုပြီးတော့လူတွေကအလူရဲ့သူတို့ကိုအလှကြည့်နေကြတာဘယ်သူဖြစ်ဒါတထေသားတထေသားတထေသားနဲ့တာဝတိမှာပေါ်ပြူလာဖြစ်တယ်လို့ပြောတာပေါ့နော်ခုခေတ်ဆိုစနနိတမနောဟရာတဲ့လူတွေရဲ့မျက်လုံးထဲမှာ လူတွေရဲ့စိတ်ကိုဆွဲဆောင်နိုင်တဲ့တထေသားတွေတဲ့အမိဒဏ္ဏပိရုစီတာ မမပခေဝတိပိယမိခင်တယောက်မပြောနဲ့တဲ့မတည့်တဲ့လူတွေကတော့သူတို့ကြည်အားကြတယ်နော်သူတို့နဲ့အဆင်မပြေတဲ့လူကတော့ဒီတထေးသားတွေလာတဲ့ဆိုကြည်ကျင်ချောချောမောမောလှလှပပတွေဆိုကြည်ကျင်ကြတယ်အမိတ္တနံပိရုစီတာ မိတ်ဆွေမဟုတ်တဲ့လူတွေကတောင်သူတို့ကိုသဘောကျကြတယ်တဲ့အဲ့ဒီလိုသူ့ရဲ့မိသားစုဟာသားရီနဲ့ပြောပါပါဒီလိုနေတဲ့အချိန်မှာဘဝဆိုတာအပြောင်းလဲတစ်ခုရှိတယ်ဘဝအပြောင်းလဲကယုတ်တည်းဘာဖြစ်လာတော့ဆိုတတော်မရှံအကာမယ တတပုဒ္ဒပုရခတော ပပိစိဋ္ဌသမေဖတ္တာဒေဝဒေဝတသာသနေအဲ့ဒီတထေသမီးသောနာ သူ့နာမည်ကသောနာသောနာရဲ့အရှင်ယောက်ျားကသားဆယ်ယောက်လုံးခေါ်ပြီးတော့ဘုန်းကြီးဝတ်သွားကြတယ်အတူတယောက်တည်းကြံရတော့ ဘလို့နေမလဲစဉ်းစားကြည့်ဦးနော်သူ့ကိုပြစ်ထားခဲ့တယ်လို့ဖြစ်သွားတယ်အလုံးသူအကိုးတဲ့ခုံယူနေတဲ့သားတွေရောသူ့ရဲ့အိမ်နောက်ဘက်ကရောအလုံးသူ့ကိုသူ့အကာမကာယဆိုတော့အကာမာယသူကမိုးစေခြင်းသဘောမတူသူသဘောမတူပေမဲ့သားတွေနဲ့သူတို့အဖေနဲ့တင်အောင်ဝတ်သွားကြတယ်တဲ့အကုန်လုံး ဒါကြောင့်မို့လို့အဲ့ဒီခေတ်ကမြတ်စွာဘုရားအပေါ်မှာဟိုပြစ်တင်ကြတာတွေရှိတယ်ယဟန်ဂေါရမဟာ ကုလူပစ္စေရာယသမနောဂေါရမောယဟန်ဂေါရမလာရင်တော့အမျိုးတွေပြက်ကုန်ပါပြီတော့မိသားစုတွေဘဝတွေပြိုကွဲကုန်ပါပြီမိန်းကလေးတွေမုံဆိုးမှဖြစ်ကုန်ပါပြီအိမ်တော်တွေမုံဆိုးမှဖြစ်ကုန်ပါပြီ ਨੇ သင်္ကန်းဝတ်တဲ့လူတွေများတာဘုရားနောက်လိုက်ပြီးသင်္ကန်းဝတ်သွားကြတာ အဲ့ဒီတော့မြတ်စွာဘုရားကိုပြစ်တင်တဲ့လူတွေအများကြီးပဲဖြစ်တယ်ရာဇယုတ်ဘဲမှာဆိုလို့ရှင်နော်ဒေသအနှံ့မှာအဲ့လိုဖြစ်တယ်အခုလဲသူသူဆန္ဒမပါပဲနဲ့သားဆယ်ယောက်သူ့အဖေကြီးကခေါင်းဆောင်ပြီးတော့သားဆယ်ယောက်နဲ့အတူတဲ့ပပိစိတ်ထသမေဘတ္တာသူ့ရဲ့ယောက်ျားရဟန်းဝတ်သွားတယ် ရန်ဝတ္တရတုံလဘဝတ္တမဟုတ်ဘူးခုကရတုံလဘဆိုပြန်လာမှဆိုတော့အေးဆေးပဲနော်အပြီးဝရင်တော့လဲကြကြမှာကြိုင်ပါအခုကတော့တုံလဘလေးဝတ်လိုက်တာအေးဆေးပဲဘယ်သူမှမတောင်းအဲသူတော့တုံလဘဝတ်တာမဟုတ်ဘူးအပြီးဝတ်တာတချို့ကတုံလဘတရက်တောင်မကြောက်မနေ့ကညနေထွက်သွားတောင်ရှိတယ် အဲ့တော့ तू ကအပြီးဝတ်သွားတာဆိုတော့ तू ဘယ်လိုခံစားရမလဲစဉ်းစားကြည့်တတိခိကဝိစိတ်တေသိအိမ်မှာ तू တယောက်တည်းကြာရတာဒီသောနာ तू တယောက်တည်းတဲ့စီဝိတေနာလမထုမေအသက်ရှင်ရတာတော့မလွယ်ဘူးတဲ့တစေကြောက်သူတယောက်တည်းပဲအိမ်ကြီး အိမ်ကြီးရခိုင်နဲ့သူတယောက်တည်းကြံတယ်အားလုံးအသင်္ကန်းဝတ်သွားကြတယ်စတ္တာယပฏิပုတ်တိဟိပฏิဆိုတာအိမ်အောင်ပဲပုဒ္ဒဆိုတာသားသူ့ရဲ့အိမ်အောင်ပဲနဲ့သူ့သားတွေကသူ့ကိုစွန့်ပစ်ထားခဲ့တယ်ဟုတ်တယ်အစဝရကိယအသက်ရလဲသားသမီးတွေဆက်အောင်မွေးထားတယ်ဆိုတော့အသက်ရလဲကြီးလိုက်ပေါ့အသက်ကြီးပြီးတော့ တနာเสียသူစွန့်ပစ်ထားခဲ့ကြတယ်သာသီတွေကတော့အကုန်ထွက်သွားတယ်ဆိုတော့သူမှလက်ယုံတွေအကုန်ပြုတ်ပေါ့နော်လက်ယုံတွေအကုန်ပြုတ်သွားတယ်သူတော်ထဲကြံတယ်အဲ့တော့သူကစဉ်းစားတယ်အဟံပိတထကိစိတ်တံတံပတောယထမေပတိသူအိမ်တော်မဲ့အမျိုးသား သွားတဲ့လမ်းကြောင်းအတိုင်းသူလည်းလိုက်မယ်ပေါ့အိမ်မှာတော့မနေတော့ဘူးပေါ့သူလည်းလိုက်မယ်ဧဝဟံစိန်တေဒဝနာပပိစေနကာရိယအသားတွေသင်္ကန်းဝတ်သွားတဲ့နောက်ကိုသူလည်းလိုက်ပြီးတော့သင်္ကန်းဝတ်တော့မယ်လိုက်ဆိုတူတူနေရတာတော့မဟုတ်ဘူးဘေကုဏီကဘေကုဏီကြောင်းမှာပဲနေတာရန်နေရရန်နေနေရမှာနေတာအဲ့တော့သူကအသက်ကလည်းကြီးနေပြီ တော့ဘေကုဏီဝတ်သွားတယ်တတောသမံဘေကုဏီယောဧကံဘေကုဏုပတ္တယဘေကုဏီမှာဖြစ်ခါစားဆိုတော့အသက်ရွယ်လည်းကြီးနေသေးတယ်ဗမာဝဟရနဲ့ပြောမှဆိုတောထွက်ပေါ့နော်တောထွက်ဘိက္ခုနီဖြစ်လာတော့ကျန်တဲ့ဘိက္ခုနီမတွေကဒီ အဖိတ်နေတိုင်းလာပြီအဖိတ်လာွယ်အဖိတ်မှာသူတို့ကဩရခံသွားတယ်ဒီဘေကုဏီဩဝါဒဘေကုဏီတွေကိုဩဝါဒပေးဖို့သမုဒိပေးထားတဲ့ထေကြီးဝါကြီးစီသွားပြီးတော့ဩဝါဒခံရတယ်မခံလို့မရဘူးမသွားလို့မရဘူးဟောကရုဏာ၈ပါးထဲမှာအဲ့ဒီဟာတတ်မှတ်ထားတာတလကိုနှစ်ကြိမ်ဩဝါဒခံရမှာ အဲ့တော့ဩဝါဒခံသွားတဲ့အခါကျတော့သူကတော့ဘေကုဏီဖြစ်ခတ်တာဆိုတော့သင်္ကဝတ္တာတွေဘာတွေချိုးမကြသေးလို့နေမှာပဲသူ့ကိုចောင်းဆောင်ခြံပစ်ခဲ့တယ်ဘေကုဏီတွေကသူ့ကိုဘေကုဏီចောင်းမှာပဲစောင့်ပြီးတော့နေရဖို့သွားကြတယ်အသူနေရင်သူ့ကိုဘာခိုင်းထားခဲ့တော့ဆိုရင်နွေးအိုးချိုဖို့ခိုင်းထားခဲ့တယ်ဘေကုဏီတွေပြန်လာလို့ရှင်ရေချိုးလို့ရအောင် ရှင်တွေးအိုးကျုပ်ခိုင်းထားခဲ့တယ်အသက်ကြီးမှဟုတ်တော့ခိုင်းဘတ်ပေါ့နော်သူရင်တွေးအိုးကျုပ်ပေးဖို့ဆိုဘေကုဏီတွေကမှားသွားတော့သူအဲ့ရင်တွေးအိုးကျုပ်ရှင်တွေးအိုးကျုပ်ဖို့လုပ်တယ်တဒါဥရကမဟိတဝဩကိရိတဝနာခုံပြီးရအဲ့တော့ရေတွင်းကနေပြီးတော့ရေတွေခတ်ပြီးတော့ရှင်တွေးအိုးကျုပ်မဲ့အိုးတွေကိုသူ လောင်းထဲတာ ကရွတ်ခုံမော့တင်ပြီးတော့လောင်းထည့်ရင်ကနေပြီးတော့ရှည်လောင်းရင်နဲ့အာယုစူးစိုက်ကြည့်ရင်ကနေသူတမာရိရလားဘာကိုအာယုပြုတာတော့မသိဘူးရေကိုပဲအာယုပြုသလားတခုခုသူအာယုပြုပြီးတော့ရှည်ခတ်နေရင်ဆိုတော့အဲအဘောကတန်ရှုတာလည်းဖြစ်ချင်းဖြစ်မှာပေါ့နော်တမာရိတွေရသွားတာအဲ့ချိန်လေးမှာ ရှေခတ်ရင်ကနေပြီးတော့သူတမာရီတွေရသွားတယ်အဲ့လိုတမာရီရပြီးတော့ဒီသူစိတ်ငြိမ်းလာတဲ့အခါမှာဝိပဿနာကူးတာခန္ဓာအိဋ္ဌတော်ဒိဋ္ဌဝါခန္ဓာကိုရုပ်ခန္ဓာနာမ်ခန္ဓာကိုအသိဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာ ဖြစ်ပြီးတော့ပြတ်သွားတယ်အနိစ္စသဘောကိုမြင်တယ်ဖြစ်မှုပြတ်မှုတွေကဒလက်ဆက်နှိမ့်ဆက်နေသည့်အတွက်ကြောင့်ဒုက္ခလို့မြင်လာတယ်အဲ့ဒီဒလက်ဆက်ဖြစ်ပြနေတာကို မဖြစ်အောင်တားဆီးလို့တားဆီးနိုင်တဲ့စွာရည်တည်းကိုမှမရှိလို့အနတ္တလို့မြင်လာတယ်ဆိုလိုတာက သူခန္ဓာကိုသူကြည့်ပြီးတော့အိစ္ဆဒုက္ခအနတ္တဝိပဿနာဉာဏ်နဲ့ရှုမြင် သုံးသပ်ပြီးတော့ရှင်ထဲမှာဆွဲကပ်နေတဲ့အာသဝတရားတွေအလုံးကုန်သွားပြီအဲ့ဒီရေခတ်ရာကနေပြီးတော့သူကယ ahanan ဖြစ်သွားတာသူကထူးခြားတယ်ယ ahanan ဖြစ်သွားတယ်သူကကြိုးစားတယ်ရေခတ်တာလဲကြိုးကြိုးစားစားခတ်တယ်ရေခတ်ရင်လဲသူတရားမှတ်တယ်အဲ့လိုလုပ်ပြီးမှတ်လိုက်တဲ့အခါကျတော့ ခန္ဒီအိဋ္ဆတော့ဒိဋ္ဌဝါခန္ဓာကိုအိဋ္ဆလို့မြင်တယ်ဒုက္ခလို့မြင်တယ်အနတ္တလို့မြင်တယ်အဲ့ဒီအိဋ္ဆဒုက္ခအနတ္တမြင်တဲ့ဝိပဿနာဉာဏ်နဲ့ရှင်နေရအသောတရားတွေကုံကုံခန်းသွားပြီးတော့ယဟနာဖြစ်သွားတယ်အဲ့တော့ဟိုဘေခုနီမတွေကကြောင်းသွားပြီးတော့ဟိုဩဝါဒခံနေကြတယ်ရဟန်းတန်ဃာတွေရဲ့ကြောင်းဘက်ကိုသွားပြီးဩဝါဒခံ ဩဝါဒခံပြီးတော့အလုံးပြန်ရောက်လာတဲ့အခါကျတော့အုံနောတကမပုတ်မပုတ်စီတုံအဖွာကြီးသောနာပဲမရုံရင်ွေးရင်ွေးမှားထားရတာလေကျူရင်ွေးကျူမှားထားရတာအရင်ွေးပဲမရုံဆိုခုနကသူကတရားထုတ်နေဆိုတော့သူကရှေးပေါ်မှာကတန်းရှုပြီးတော့လုပ်ပုံရတာကြည်ရတာအရင်ွေးကမကြွရသေးဘူးသူက အဲ့တော့ရေနွေးပင်မလုံးတို့မေးလိုက်တဲ့အခါမှာတေဇောဓာတုမတိဋ္ဌာယခိပံတန္တာပယိဉ္စလံအဲ့ဒီကြတော့သူကတေဇောကတိုင်းကိုဝင်စားပြီးချက်ချင်းကြီးရေနွေးကိုပူအောင်လုပ်ပေးလိုက်တာသူတို့ရှိတယ်မိတောင်မွေးကြမလို့နော်မိမွေးနေကြမလို့တေဇောကတိုင်းနဲ့ဝင်စားပြီးတော့ချက်ချင်းကိုရေနွေးကိုပွက်ပွက်ပူအောင် လုပ်ပေးလိုက်တာ မီးရဖို့ရအတွက်ကြတော့တေဇောကတိုင်းဝင်စားရတယ်။အော်တေဇောကတိုင်းဝင်စားပြီးဒီရေနွေးတွေပူသွားသူလှုပ်ပေးလိုက်တော့ရှင်နွေးမေးတဲ့ဘေခုနီမတွေကဒါကိုချီတော့တန်တော်ဖြစ်ကြတယ်ကြည်သားသူကရင်နွေးကြိုခိုင်းတာလားအဲသူကရှင်နွေးလည်းမကြိုရသေးဘူးမီးလည်းမမွှေးရသေးဘူးဒါမှမဟုတ်ရှင်နွေးကပုတ်ပုတ်ပုတ်နဲ့ဆူလာရဲဆိုတော့အလုံးကအံ့ဩနေကြ တန်တော်ဖြစ်ပြီးတော့သူ့ရဲ့အည်ချင်းတန်တော်ဖြစ်ပြီးဝိမိတာတာစိနဝရဣတမထမတဝရှုမတဝယုံသူတို့ဟာတကယ်ကိုတန်တော်ဖြစ်ပြီးတော့မြတ်စွာဘုရားကိုသွားလျှောက်ကြရတယ်ဒီတောနာဆိုတဲ့ဘေကုဏီရာသူတို့ရေနွေးကြိုခိုင်းတာကသူကတကိုးနဲ့တဲ့ရေနွေးကိုကြိုပြစ်လိုက်တယ်ဆိုတာ အဲ့တော့မြတ်စွာဘုရားသွားလျှောက်တော့တန်တုတ်တဝမူရိတော်နာထောဣမံဂါထာအပါဒထာအဲ့ဒါလိုမြတ်စွာဘုရားသွားလျှောက်တော့မြတ်စွာဘုရားကဝမ်းမြောက်ဝမ်းသာနဲ့ဒီတရားလေးကိုဟောလိုက်တယ်ဘိက္ခုနီမတွေအလုံးဟောလိုက်တယ်ယောဇဝတ္တတံဇီဝေကုတိတော်ဟိနဝိရောဧကဟံဇီဝိတာတယောဝိရိယမာရဝတောတံလံအတိပ္ပယ်ကတော့ လုံလဝိရိယမရှိဘဲနဲ့ပြင်းပြင်းရီးရီးနှစ်ပေါင်းတရာသက်ရှင်ရသည်တဲ့တဲ့လုံလဝိရိယကိုခိုင်ခိုင်မာမာနဲ့ကြိုးစားအထောက်တဲ့ပုဂ္ဂိုလ်ရဲ့တနေ့တာအသက်ရှင်မှုကပိုကောင်းပါတယ်မြတ်ပါတယ်အဲ့ဒါကိုဟောလိုက်တာသူဟာအသက်ရှင်ရကြွနဲ့တယ်သူဟာကြိုးစားတာရှင်တွင်းတည်ရင်တောင်တရားထုတ်နေတယ်ဆိုတော့ तू ကဒါကြောင့်မို့တရားတို့ရသွားတာ အဲကြောင့်သူ့ရဲ့ကြိုးစားအထုတ်မှုကအံကမန်းမှာပဲဆိုမြတ်စွာဘုရားကဒီတရားလေးကိုခေါ်လိုက်တယ်အာရဏိတောမဟာဝီရောမယသုတ်တိပတ္တိယအရဒဝိရိယနက္ခမမဟာတမဟာမုနိသူ့ရဲ့ကြိုးပမ်းအထုတ်မှုတွေကိုအလုံးလို့ရင်တရားထုတ်နိုင်တယ်ဆိုတာအလွန်အံ့ဩစရာကောင်းတယ်ပေါ့ဒါမို့သူ့ရဲ့ကြိုးပမ်းအထုတ်မှုတွေကို မြတ်စွာဘုရားကျင့်တဲ့အားရပြီးတော့လုံလဝိရိယရှိတဲ့ပုဂ္ဂိုလ်တွေထဲမှာသူကထူးချွန်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့ဆိုပြီးတော့ဧတရဘွယ်သူနဲ့ချီးကျူးမြောက်စားရတယ်။သူစုပန်ခဲ့တာအဲ့ဒီနေ့ရသွားပြီပေါ့နော်။အဲ့ဒီအချိန်မှာဝိရိယကျွမ်းပန်းအထုံးမှုရှိတဲ့ဘေကုဏီတွေထဲမှာသူကထူးချွန်တဲ့ဘေကုဏီမှာဖြစ်တယ်။ဒါ သောနာထေရီမသူ့เจ้าကိုသူပြန်ပြောတာကိရိတာဇာပိတာမရှံနောက်ဆုံးအချိန်မှာဆိုရင်သူရတဲ့တရားဥတရားမြတ်တွေကိုအမှတ်တရပွင့်ပွင့်လင်းလင်းပြောဆိုခဲ့တာဖြစ်တယ်ဒါနောက်ဆုံးအချိန်မှာပြောလိပြောထားရှိကြတယ်ပေါ့နော်ဘာလို့လို့ဆိုရင်မပြောဘဲနဲ့ပြိဋိဘံဆံသွားလို့ရှိရင် ပုထုဇဉ်နေဆိုတာတချို့ကလည်းတွေးကြတယ်ဘာတရားဓုမှမရဘူးလားမသိဘူးပေါ့အသက်ကြီးမှဝေါ်လာတာဘာမှသိမသွားဘူးလို့လည်းထင်ချင်းထင်ကြမှာပဲအဲ့ဒါလောက်စွန့်ရည်တတိတွေသူရှိတယ်ဆိုတာသူပြမှသိမှာလေစွန့်ရည်တတိတွေဟိုလည်းအကုန်လုံးသိနိုင်တာမှမဟုတ်တာရွှေပုံးသိလို့ကိုယ်အရေးချင်းတွေကိုထုတ်ပြတာမှမဟုတ်တာအဲ့တော့နောက်ဆုံးချိန်မှာတော့ ဒါတွေကိုပြောထားခဲ့တာသူ့မှာဘယ်လိုရည်ချင်းနေရှိတယ်ဆိုတာပြောပြထားတယ်ပြောပြထားရတာအဲ့ဒီပြောပြတဲ့စကားလုံးတွေပဲကိလေသာစာပိတာမယသူ့ရင်ထဲကကိလေသာတွေအလုံးလောင်မြိုက်ဖြည့်ဆည်းပြီးပါပြီဘဝတဗေသမှုဖတာဘဝတွေအလုံးကိုပယ်ဖြတ်ပြီးပါပြီကိလေသာမရှိရင်ဘဝဆိုတာမရှိဘူးနော် ဒါကံနဲ့မပြောကိရိတာနဲ့ပဲပြောရတယ်မိလိန်နာမင်းကြီးနဲ့ရှင်နာကသိမိလိန်နာမင်းကြီးကရှင်နာကသိကိုမေးတယ်အမှတ်တမဲ့မေးလိုက်တာကိုရောရှင်နာကသိနာကိုရောရောနောက်ဘဝပြန်ဖြစ်အောင်မလားလို့ကိုယ်အဲ့လိုမေးရင်ဘယ်လိုဖြေကြမလဲနော် များသောအားဖြင့်ဖြေရင်တော့ကံရှိနေသေးရင်ဖြစ်မှာပေါ့ကံမရှိရင်မဖြစ်တော့ဘူးလို့ဖြေကောင်းဖြေကြလိမ့်မယ်ရှင်သာသေးအလို့မဖြစ်ဘူးတကိလေသောကိလေသာရှိရင်တော့ပြန်ဖြစ်မှာပေါ့ကိလေသာမရှိဘူးဆိုရင် ပြန်မဖြစ်တော့ဘူးကိလေသာနဲ့ပဲဖြေကံနဲ့မဖြေဘူးအဲ့တော့ဘဝကိုတိဆောက်တာကနှစ်ခုရှိတယ်ဘာလဲပါတော့ဆိုကိလေသာနဲ့ကံ ကိလေသာကိုသာချုပ်အောင်လုပ်ရတယ်ကံကိုချုပ်အောင်လုပ်လို့မရဘူးဘာလို့လုပ်မရတာတော့ဆိုကံဆိုတာလုပ်ပြီးသားဖြစ်နေပြီလို့ what the habit done cannot be undone ဆိုတာအဲ့ဒါပြောတာကိုလှုပ်ထားတဲ့အလုပ်တစ်ခုလှုပ်ပြီးသားအလုပ်တစ်ခုကိုမလှုပ်ရသေးဘူးလို့ပြောလို့မှရမှာမရတာနော်ပြီးသွားပြီလေပြင်လို့လည်းမရမနေ့ကမနေ့တုန်းက လုပ်ခဲ့တဲ့ဟာကိုဒီနေ့ပြန်ယူလို့မှမရတာအစားပဲလုပ်လို့ရခြင်းရမယ်မနေ့ကဟာမဟုတ်တော့ဒီနေ့လုပ်တာဒီနေ့ဟာပဲမနေ့ကဟာမဟုတ်ဘူးမနေ့ကပြီးသွားပြီလေပြန်ယူခြင်းလို့မရဘူးအဲ့လိုပဲ what have been done cannot be undone ဆိုတဲ့လုံးอ่ะအဲ့ဒါပြောတာအဲ့သူလေဒီကံတရားဆိုတာပြန်ပြင်လို့မရဘူးပြန်ပြင်လို့မရဘူးဆိုတာ ဘလို့တော့ပြင်လို့ရတော့လို့ဆိုရင်ကောင်းတဲ့ကံတွေကိုတိုးတက်များပြားလောင် လုပ်ပြီးတော့မကောင်းတဲ့ကံကိုမေ့ထားပြီးကောင်းတဲ့ကံတွေဟိုအမှန်တိုင်းသိပြီးတော့မကောင်းတာမကောင်းမှန်သိတယ်သိပြီးတော့ရှောင်တယ်ကောင်းတာတွေလုပ်တယ်ဒါမကောင်းတာကိုမကောင်းမှန်သိရမယ်တစ်ရှောင်ရမယ်နှစ်ကောင်းတာတွေလုပ်ရမယ်သုံးအဲ့ဒီနီးနဲ့ ကံဆိုးကလွတ်နိုင်တယ်ပေါ့နော်မကောင်းတဲ့ကံကလွတ်မြောက်တဲ့ဤရအဲ့ဒီဤပဲမကောင်းမှန်းသိရမယ်ထမလို့ရဘူးရှောင်ရမယ်ကောင်းတာလုပ်ရမယ်ဒါအဲ့လိုဆိုရင်တဖြည်းဖြည်းဒီမကောင်းတဲ့ကိုလုပ်ခဲ့တဲ့အကုသိုလ်ကံတွေကတဖြည်းဖြည်းနောက်ရောက်သွားတာဒါပေမဲ့ပယ်ဖြတ်လို့ရတာမဟုတ်ဘူး what have you done cannot be undone အန္တန်လုံးပြလို့မရဘူးလို့ဆိုလိုတယ်အဲ့ဒါကြောင့်ပယ်တာကိလေသာကိုပဲပယ်တာကံကိုပယ်တာမဟုတ်ကိလေသာပယ်လိုက်လို့ကိလေသာချုပ်ရင်ကံကချုပ်သွားပြီသူတို့ဆိုလိုတယ်ဒါကြောင့်မို့ကိလေသာရှိသေးရင်နောက်ဘဝဆိုတာဖြစ်မှာပဲကိလေသာမရှိရင်မဖြစ်တော့ဘူးလို့ရှင်နာကတိကအဲ့လိုပြောတာအမတ္တမအဓိပ္ပာယ်ရှိတယ်နော်အဲ့လိုပဲအဓိပ္ပာယ်ရှိတယ် ကံရှိရင်ဖြစ်ဦးမှာပေါ့ကွာဆိုတဲ့ဟာအတိတ်ပဲမရှိဘူးကံရှိတိုင်းဖြစ်ခြင်းမှဖြစ်မယ်ကိရိတာရှိမှဘဝဆိုတာဖြစ်တယ်ကံနဲ့ကိရိတာနှစ်ခုပေါင်းဆက်ထားတာမျိုးစေ့ရှိရင်တော့အပင်ပေါက်မှာပဲလို့ပြောကောင်းပြောလိမ့်မယ်ရှည်မြေမရှိရင်တော့ဘယ်လိုလုပ်ပေါက်မှာရှည်နဲ့မြေရှိမှပေါက်လို့ရမှာလို့ဆိုလို့ရပေါ့နော်အဲ့ဒီတော့ ဘဝတပ်ပေသမုဝတ္တဘဝတွေအလုံးဖြည့်ဆည်းပြီးပြီနာဂီဝဗန္ဒနံစစ်တော်နှောင်ဖွဲ့ထားတဲ့နှောင်ကြိုးတွေကိုယုံထွက်ပြီးတော့တော်တဲ့ပြန်သွားတဲ့ဆင်းလို့ပဲသူကကိလေသာအသွားတွေကင်းပြီးတော့နေပါတယ်သွားကတံဝတ္တမေဟာတိမမဗုဒ္ဓတတတိကေသူဟာလိုက်တော့ကတော့အိမ်မှာသူတယောက်တည်းကြံရင်တော့ သားတွေအမျိုးသားရှိတဲ့ဘက်သူတို့သွားတဲ့လမ်းကြောင်းလိုက်လာတာပဲဒါပေမဲ့အဲ့ဒီလိုက်လာတာဟာသူ့အတွက်ကချီးမားတဲ့အကျိုးကျေးဇူးရလို့သွားကတံဝတ္တမေအာတိမမဗုဒ္ဓတတန္တိကေဖះစီသူရောက်လာတာဟာတကယ်ကိုကျိုးရှိတယ်လို့ဆိုလို့တယ်ပေါ့နော်ပဋိသမိရစတတ်သောဝိမောက္ခပိစ္ဆအတိပဲပဋိသမိရဉာဏ်နေရတယ်ဝိမောက္ခဆိုတဲ့ဉာဏ်နေရတယ် ဆလဘိညာအနုပတ္တာဘိညင်6ပါးအကုန်ရတယ်ကတံဗုဒ္ဓသာသာသနာမြတ်စွာဘုရားရဲ့ဆုံးမတော်ကိုသူဟာပြည့်ပြည့်စုံအောင်ကျင့်ကြံကြိုးကိုအထောက်ပြီးဖြစ်တယ်လို့အိဋ္ဌံသူဋ္ဌံသောနာဘိက္ခုနီဣမကထာယောအပသိဋ္ဌာယခုလိုသောနာဆိုတဲ့ဘိက္ခုနီမဟာ သူ့ရဲ့ပါရမီဘွားနဲ့နောက်ဆုံးနေ့ရက်များအကြောင်းကိုနှုတ်ကနေရွတ်ဆိုပြီးတော့ခုလိုပြောပြခဲ့တာဖြစ်ပါတယ် သောနာထေရီမဤပါရမီဘွားနဲ့နောက်ဆုံးရမြအကြောင်းကိုသူကိုယ်တိုင် ပြောပြတဲ့အတိုင်းနာယူမှတ်သားကြရသဖြင့်တရားတရားတွေဖြစ်ပွားလို့မိမိတို့ကိုယ်တိုင်လည်းပါရမီဘဝတိဆောက်ကြပြီးနောက်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုအောင်ကြိုးစားအထောက်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီတတိထား၍ကြိုးစားအထောက်နိုင်ကြပါစေကုန်တည်း Baruch, Baruch, Baruch.